ဒီနေ့ကကမ္မစိတ္တသမာဓိတိခြေခံပြီးတော့ဒီကမ္မစိတ္တသမာဓိတိပါမထုံတော့ပြီးခေါင်းကျိုးရတတ်တယ်ဆိုးတော့ပြီးဆိုးရတတ်တယ်ဆိုတဲ့ယုံကြည်မှုဖြစ်နိုင်ပါလား အတိညာရှိလို့ယုံကြည်ပြီးဆိုလို့ရှိရင်မှားတွေကိုရှောင်ဖို့ရအတွက်ဆန္ဒလည်းဖြစ်လာတာပဲအဒီတိုင်းတော့ရှောင်မယ်ဆိုတော့အမှန်တွေကိုဆောင်ဖို့ရကျင့်သုံးဖို့ရအတွက်လည်းဆန္ဒတွေဖြစ်လာတာအဒီတိုင်းမိမိခန္ဓာမှာဖြစ်စီမယ်ပွားစီမယ်ကြည့်အောင်ထွားအောင်ရအောင်ပြုလုပ်မယ်ဆိုတော့ လူဆန္ဒတွေလည်းဖြစ်လာတာပဲအဲဆန္ဒရှိလို့ရှိရင်သိရှိမပြောပါလို့တဲ့ဆန္ဒအဲမပြောပါလို့တဲ့ချမ်းသာကိုဆွလို့တော့ပါပဲမပြောပါလို့တဲ့ချမ်းသာလေးကိုတွဲနေလို့ရှိရင်သူ့ရဲ့အဆုရဲ့အမဂန်ရဲ့ရှိတဲ့ချမ်းသာမရနိုင်ဘူး သိရှိချမ်းသာလေးပဲစွန့်နိုင်မှာသိစုမှုရတော့တတ္တိရှိရတယ်တတ္တိဆိုတာဝိရပါပဲခြေရာကြီးစုခဲ့လို့ဘဝအတွက်အမျက်ထုတ်ရာဌာနရောက်ပြီဆိုလို့ရှိရင်တော့ရှင်ဒီမှနေလေ့လာဘဝစဉ်းစားနေမြင်မှုရပါလိမ့်ဆယ်လေ့လာလို့ရှိရင် ဒီနည်းမှမသိလို့ရှိရင်လေ့လာခြင်းဖြင့်ဉာဏ်တော်လေ့လာဆွေးနွေးလေ့လာကြီးကျယ်လေ့လာခြင်းဖြင့်ပေါ့ဒီနည်းမှမသိတာပြောက်သွားတယ်ကြည့်ပြီးဆိုလို့ရှိရင်တော့ကျင့်ဖို့ရှိတော့တာသတိရှိလာတော့တာပဲသမာဓိလည်းရှိလာတော့တာပဲဒီလိုလည်းပဲချိန်ဆပြီးတော့မှတ်ပြီးတော့အောင်ရမရှိတဲ့လည်းတည့်ပြီးတော့ အဋ္ဌညာတွေမှန်မှန်ကန်ကန်ဝဋ္ဌိညာတွေအစစ်စစ်ဖြစ်လာတော့တာဒါနိယမှာကြီးတာဒီလမ်းကြောင်းကအလွဲရင်ရှိဦးမှာဒီလမ်းကြောင်းတွေသွားမှာပဲတော့အဲဒီကနေပြီးတော့ကံလမ်းလိုက်တဲ့အတွက်ဒါကဒီလပေါ့လေဒါလေးလောက်ပေါ့လေ ဆရာကတော့လူဘဝနဘဝပဲဆံလာလိုက်တဲ့အတွက်ဆံတရားကြီးအာထုလို့လောကီဇာနေရပြီဆိုရင်ဆံရဘုံဘဝမှာတတန်းရှိရှိနေရတာပေါ့လေဒီမှာဘာလို့လူကိလေသာမျိုးကမပြတ်တဲ့အတွက် ဟောကြီးတော်ကြီးတော့လားမယူရလို့ပြောတယ်ဟောကြီးတော်အဲဒီကိစ္စမျိုးကမပြတ်တဲ့အတွက်သူကဇန်အရှိန်ကုန်တဲ့အခါမှာအောက်တန်းကဘဝထီလည်းရောက်နေသေးတော့ချမ်းသာကြီးပွားကိုကင်းမဲ့တဲ့အောက်တန်းအချဆုံးဘဝလည်းရောက်နေသေးတော့ အဲ့ဒါအဲ့ဒါလည်းသိကြရအောင်ဒီလိုကိစ္စမျိုးတွေကိုနှိမ့်နှင်းအပြတ်ရှိနိုင်တဲ့ဉာဏ်နဲ့ရောက်လာရတာပဲအဲဒီဉာဏ်နဲ့ရောက်လိုက်လို့ရှိရင်အတိဉာဏ်လေးတွေဖြစ်ဖြစ်ပြီးတော့မတိကိုဖွယ်တာတွေမတိလို့ဆွဲလန်းတာတွေပေါ့လေဒီတောက်အပြတ်ပုံလေးတွေ ကိလေသာဝပြတ်တော့ကမ္မဝပြတ်ပုံလေးတွေကမ္မဝပြတ်တော့ဥပါကဝပြတ်ပုံလေးတွေပေါ့လေခုစီရသုံးပါပြတ်ပုံလေးတွေပေါ့လေအနည်းအစပြီးတော့ပြောတော့ပါတယ်ယောဂီတွေကကိုလိုတဲ့နိုင်ရှိပြီးတော့အတိလောက်ပါတယ်သတိဉာဏ်လမ်းကြောင်းကလည်းပဲလမ်းနှစ်သွယ်ပေါ့လေလမ်းသွယ်လေးကိုခေါ်ရတာ ဝိပဿနာလမ်းကြောင်းတဏိပုဗ္ဗဘာကလောကီလမ်းကြောင်းပေါ်တယ်ပုဗ္ဗဘာကလောကီလမ်းကြောင်းလဲလို့ရှိရင်အရိယမကလမ်းကြီးပေါ်ပြီးတော့ပေါ်တယ်တကယ်အရင်နဲ့လေးပါလည်းပဲတွေ့သွားနေတော့ပါပဲအဲဒီအရိယာမကလမ်းကြောင်းကြီးရတော့တမင်ပေါ်အောင်လုပ်နေဖို့မလိုပါဘူးပုဗ္ဗဘကမဲ့ လမ်းမှလျှောက်လို့ရှိရင်ဥပဒနာညာဆုံးတာလည်းပဲအရိယာမေလမ်းကြောင်းကြီးလိုလိုပေါ်လာတော့တာပါအဲပေါ်လာလို့ရှိရင်အဘဝတ္တပါလူနာတရားတွေကလည်းကြံ့ကြီးတော့တဲ့ရှိဒီလိုချမ်းသာတွေ့ပေါ်နေတာပါပဲဒီမှာဆရာမကြီးကဆရာလေးနဲ့ပြတ်သွားပါတယ်ဒီနေ့ ဆက်ပြီးတော့စာတုနဲ့လက်ပြီးပေါင်းစပ်ပြီးတော့ပြောပါအောင်နော်အခြေရှားဆုံးပုံစံကတော့မမကနေပြီးတော့ထိုင်ရှားတဲ့အခါမှာဒီစားပါလေ။ဘောင်းပဲမှတ်တာလည်းထိုင်ရှားပါလေဒါပေမဲ့သူကတော့လည်းရိုးသွားပြီ။ ထိုင်ရှားတဲ့ကာလမှာထိုင်ရှင်တဲ့စိတ်အဖြစ်တွေဖြစ်တယ်အဲဒါအတိပါတော့သူကနာမလို့ခေါ်ရတယ်နာမောလေထိုင်တာကတော့ရုပ်ပေါ့ထိုင်ရင်စိတ်အဆိုးရောက်အောက်ကိုလေးပြီးတော့တောင့်တင်းပြီးတော့ပါလေ ဖြစ်ဖြစ်သွားတာတွေဒါသင်ရှားပါလေ။အဲဒီကယုတ်တရားတွေခေါ်ပါတယ်။အသိမရှိဘူးသူကတော့။ဒီတော့ထိုင်စက္ကနာနဲ့ထိုင်ရင်လည်းကနော်။ထိုင်တာကယုတ်။အဲဒီထဲမှာထိုင်ရင်လည်းထိုင်တာပဲဒါပဲပေါ်နေတယ်။ဒါပဲသင်ရှားတယ်။ဘယ်လိုမှငြင်းလို့မရဘူး။ နာဟနာနဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးဒီထဲမှာလည်းပဲဇီဝအတ္တမပါဘူးဖြစ်တဲ့သဘောသက်သက်ပဲတဖြည်းဖြည်းလေးပြီးတော့တောင့်တင်းပြီးတော့ကျသွားတယ်ရုပ်အစစ်စစ်ဆိုတော့လည်းပဲဒါလည်းရုပ်သဘောသက်သက်ပဲစတိထဲမှာစရိယာကပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ဘူးသိရှိနေတဲ့အကောင်ပဲလို့ အကောင်လည်းမဟုတ်ဘူးရုပ်တက်တက်ပဲအဲ့ဒါထိုင်ရှားစေကာလမှာကျန်စာအားဖြင့်ရုပ်နဲ့လာဒီလိုမျိုးပဲနာနဲ့ရုပ်ဒီလိုမျိုးပဲဒီလိုကြီးရလည်းပဲသင်္ကြန်နဲ့စိတ်အစစ်ကြီးရလည်းပဲပေါ်ပြီးတော့ပြောပေါ်ပြီးတော့ပြောအစစ်ကြီးဖြစ်တယ်တရုပ်အစစ်ကြီးရလည်းပဲသူကြီးတော့ပဲပေါ်ပြီးတော့ပြောနေတာ ဒီအချင်းရလေးလည်းထေရှားတယ်ဖြစ်တဲ့ရှုမှသဘာဝမြင်တယ်ဆိုတော့ဒီသိဖြစ်တဲ့ရှုလို့ရှိရင်နံသဘာဝနဲ့ယုတ်သဘာဝတွေသိလာတာပါဒီတော့တိုင်တဲ့ကနနဲ့ခြံကျင်တာကနံတိုင်တာကယုတ်ဖတ်တတ်ကောင်မဟုတ်သိကောင်မဟုတ် ပေါ်ရဏနဲ့ယုတ်တို့ပေါ်နေရတာနဲ့ယုတ်တရားတွေအဲ့ဒီနာနဲ့ယုတ်အရှိတရားတွေသိကျင်လို့ရှိရင်ထိုင်စေကာလမှာလည်းဒီလိုရှိရတာပဲဘယ်လိုဒီကရှိမလဲထိုင်တယ်ထိုင်တယ်ပေါ့သူပေါ်တဲ့တိုင်းမှာအမိသားရတာအမိလေးရတော့တက်ပြီးတော့မှရပါတယ် စာပြေစာမှာအက္ခရာအဖန်အက္ခရာအဖန်တို့ကလေးတွေပေါ့လေ ABC တွေစသည်ပေါ့လေအာဇီတီကဲ့သို့အာဇီတီရဲ့သူစသည်အတန်တို့ကလေးတွေပေါ့ဒါလေးစလုံးအတန်တို့ကလေးစလုံးကုန်အတန်တို့ကလေးနောက်တော့ဝိဇ္ဇတို့အတန်တို့ကလေးတွေပေါ့သမဖတ်တတ်ကြလားဒီအတန်လေးတွေထုတ်ပြီးတော့ဖတ်ဒါမှ အတန်ကွဲတာသဘောနဲ့တော့အတန်ကွဲတာစိတ်နဲ့ကြည့်ပါလို့ရအောင်စိတ်နဲ့အတန်ဆက်လို့ရအောင်နှုတ်ကကိုဖယ်ရတာပဲတော့ချုပ်ရတဲ့နှုတ်ကထွက်ပြီးတော့ဖယ်ရတာနှုတ်ဆိုတာလည်းပဲအတန်ထွက်အောင်တော့မဟုတ်ပါဘူးစိတ်သက်သက်နဲ့ပါစိတ်သက်သက်နဲ့အညီတရားတော့ဒါမှကိုယ်ကိုပြသိနိုင်တာပဲတော့ မယုတ်ဖို့ဆက်ရှိမှခွဲတိုင်းနဲ့ထိုင်နေဆိုတော့ကြည်ရှင်းကြည်ရှင်းဖြည်းဖြည်းလုပ်ရမယ်ရိုးစီလေးလုပ်ရမယ်ဖြည်းဆိုမရမလားလုပ်ရမယ်ဒီမှာအားဆိုင်မှုနဲ့ချိန်ကားတဲ့မှုတွေပါရမှာအဲဒီလိုအမျက်မှတ်နေရအောင် အဲ့ဒါတတိလက်ဖြစ်လာတာပဲစိတ်လည်းဘယ်မှပြေတော့ဘူးဒီဘာမှအတိညာလို့ဖြစ်ဖြစ်ကြအောင်တော့မှစိတ်ကိုအလကားဖြစ်တာလို့တောင်းရောက်ပြောတော့လေစိတ်ဒီအလကားလေထွက်လာတော့အများကြီးဖြစ်တာတော့လေအဲ့ဒီချိုးရတယ်လည်းရတာပဲအဲဒီလိုဝိရိယတတိဓမ္မာရီပါတဲ့စိတ်ကလေးရလည်းခြေရင်းတဲ့စိတ်ကလေးတွေဆိုတော့တကြိမ်ကနှစ်ကြိမ်အချိန်ကုန်ရပြီဆိုလို့ရှိရင် ဒီကလေးတွေဟာတိုးပွားလာတယ်ဒီကိုစတာနဲ့တိုးပွားလာတယ်ဒီတိုးပွားလာတဲ့စိတ်ကလေးရဲ့တန်ရှင်းတဲ့စိတ်ကလေးတွေနောက်ကြီးငယ်ရမှကြီးလာတယ်သေးရငယ်ရမှဆွာလာသေးရမှကြီးလာတယ်စိတ်ကလေးတွေကြီးလာတယ်ထွာလာတယ်စိတ်စိတ်လေးတွေများလာတယ်ဆက်ဘာဝနာခေါ်တာပဲ အားစိတ်ပြီးတော့စိုးစိုးမြတ်မှတ်နိုင်မှတတိတမာတိတွေဖြစ်တာဘာဝနာဖြစ်တာသိစားကြည့်လို့ရတာမဟုတ်ဘူးအဲ့ဒီဘာဝနာစိတ်ကလည်းစိတ်နဲ့စိတ်ပူကပ်ပြီးတော့နေမှဒါမှဘာသာအားကောင်းတယ်ကွာဒီယောဂီအဲ့ဒီလိုမှတ်တယ်လို့မှလာစားတော့မသိရဘူးပေါ့လေစိတ်စိတ်မှတ်တယ်လို့မှတ်ဘူးလားဒါလည်းမသိရဘူးပေါ့လေ မကတော့စိတ်စိတ်ရှိစီဆက်ဆက်ယူတည်တယ်မရမနာလို့ရတာပဲကွာဟွန်းရှိမှမဖြစ်သေးကြောင်တော့ပရိသနာကိလေသာတွေကိုယ်မှာဖြစ်ခွင့်မရဘူးဆန့်ရှင်းတဲ့ဓမ္မတိဘာဝနာစိတ်ကြီးကြီးတဲ့ခါလည်းဖြစ်နေတော့ဆက်စပ်စိတ်ကလေးတွေ ဖြစ်အောင်လုပ်ရတယ်ဖြစ်လက်စာကိုလည်းပဲတိုးပါအောင်ကြီးအောင်ဖွားအောင်ရအောင်လုပ်နေတာတဲ့တော့အဲ့ဒါဘာဝနာကိုတော့လက်တွေ့ဘာဝနာပဲစဉ်းစားလို့ရတာမဟုတ်ဘူးအဲ့ဒါနားလည်ဖို့အရေးကြီးပါလားသထိုင်စက္ကနာနဲ့ထင်မြင်တာကနားထင်တာကရုပ်အတ္တကောင်မဟုတ်အတ္တကောင်မဟုတ်ခရဏနဲ့ရုပ်တဲ့အဲ့ဒါလေးကြီးကြည့်အောင်လို့ ရှုမှတ်နေရတာသူတို့ပေါ်စေရှုမှတ်ခွဲတယ်သူတို့ပေါ်စေမှာအခုလိုရှုနေလို့ရှိရင်ဉာဏ်မဖြစ်သေးသည့်ကြောင်တော်မှသမာဓိဘာဝနာတွေရှိနေတာကျိုးကျေးဇူးရှိလာပါပြီအဲနောက်သတိသမာဓိကြီးအားကောင်းလာပြီဆိုလို့ရှိရင်ထိုင်တဲ့ကာလမှာ ရုပ်ကိုအရင်ပြီးတော့တာပါပဲတောင်းတာကြီးကျင်းတာကြီးတစ်ခုပြီးတစ်ခုတောင်းတော့သွားတာလေအဲ့ဒါကြည့်လာအရုပ်ကိုကြည့်တာပဲဆက်မှလို့ရှိရင်မရှိမတော့ပဲထိုင်ခြင်းနဲ့အနံတရားကြီးလည်းကြည့်လာတာအနံကိုကြည့်တာပဲတမန်တော်ရှိနေတော့ကာလမှာတစ်ခုကိုကြည့်လို့ရှိရင်ကျန်တစ်ခုလည်းအလိုလိုကြည့်ရတာဖြစ်သွားတယ်ဘာဖြစ်လို့လဲတွဲပြီးတော့ဖြစ်နေတာပါ ကျိုးလေးနှစ်ပြင်းထိတ်ကထုံထားတယ်တပင်းကမြည်ကြီးတဲ့မြောက်ကြီးလေအခြားတပင်းကမြည်ကြီးပေါ်ပေါ်နေတယ်တပင်းမဲ့ဆိုပြီးတော့ဆွဲယူလိုက်လို့ရှိရင်မြည်ကြီးတဲ့မြောက်ကြီးကပါလာတာအလိုလိုပါလာအလိုလိုကြည့်တယ်အလိုလိုရပြီးသားဖြစ်သွားတာဒီသဘောမျိုးပဲကြည့်ကြတဲ့ဟာကို သိလက်ခြင်းအားဖြင့်မတင်ရှားတဲ့ဟာလည်းပဲအလိုလိုကြည့်ပြောသားတယ်မှာပါဝတာပဲ။ဘာဖြစ်လို့လဲတစ်ဆက်တည်းတစ်ဆက်ဆက်ဖြစ်နေလို့တဲ့။အဲဒါကနာယနဲ့ရုပ်ကွဲတဲ့အဖြစ်ကြောင့်လေ။နာယုပ်ကွဲသွားပြီဆိုလို့ရှိရင်ပုဂ္ဂိုလ်ဟုတ်တ attva ဟုတ်ငါမဟုတ်သူမဟုတ်ပေါ်ပြီးတော့စိတ်ကောင်မဟုတ်ဆိုတာကဟုတ်တာကပါလေနာနဲ့ရုပ်ပဲဆိုတာပေါ့လေ။ ရှင်းရှင်းလင်းသွက်သွက်သားသားဝိပဿနာဉာဏ်အရှိကနေဖြစ်လာတယ်။အဲဒါဟာလင်ကြီးမှာတဲ့အကျိုးပဲ။ဒါကြလို့မမကနေပြီးတော့ထိုင်ချဆဲကာလမှာထိရှားနေတဲ့နာမည်တို့တရားတွေကိုကုလိုတတိပဌာန်လေးရဲ့စိတ်စိတ်အားဆိုင်ခြေသားခဲ့ပြီးတော့ဆွဲဆွဲစွာရှုလို့ ရှိရအောင်လို့မှစိတ်ကလေးဆက်ချသွားရင်ဒါကနာဒါကရုပ်ဆိုတာပေါ့လေခွဲခြားပြီးတော့ကြည့်ရတာပဲတခြားစီတခြားစီကြည့်ရတာပဲအဲလိုကြည့်သွားပြီဆိုလို့ရှိရင်အဲလိုမသိခင်ကတော့ပုဂ္ဂိုလ်လိုလိုတ attva လိုလိုအသက်ကောင်းလိုလိုပေါ့လေအဲဒီလိုလွယ်မှားတဲ့အမြင်လေးရှိကောင်းရှိခဲ့တယ် ရှိနေတယ်ခုထိုင်တဲ့ကာလမှာအရှိကိုအရှိတိုင်းအခုလိုသတိပဋ္ဌာန်လေးနဲ့ရှုလို့နာနဲ့ရုပ်အရှိတိုင်းကြည့်သွားပြီပိုင်းခြားကြည့်သွားပြီဆိုလို့ရှိရင်အတိအမြဆင်ကျဲလာတာပဲဟွန်းသူတို့ပေါ်တော့ပေါ်သေးလေးမှာပေါ့လေရှုတော့အမြင်မှရသွားပြီဆိုလို့ရှိရင်အမြင်လွဲတာ ရှိတော့နာယုတ်တရားတော်မှာဘုလိုရှုလို့အမြင်မှန်ရှိဖြစ်တာလည်းပဲအမြင်လွဲမှုပါအထင်လွဲမှုပါပေါ့လေအဲ့ဒါကျင်းတော့တာပဲဒါကြောင့်ဥဒရိမောပြထားတယ်နမရူပနာယာထာဝတ္တနာတိဋ္ဌိဝိသုဒ္ဓိနာမ နမရူပါဏထိုင်တဲ့ကာလမှာထင်ရှားနေတဲ့ထိုင်နေတဲ့စိတ်အစစ်အစစ်နာနဲ့နာတရားနဲ့ထိုင်ရုပ်အစစ်နဲ့ရုပ်တရားတို့ကိုသတ္တဝတ္တသနာဟုတ်တိုင်းမှာစွာသိမြင်ခြင်းဒီတဲ့ရှုလို့ရှိရင်အဟုတ်ကိုတကယ်ကိုသိသွားတာပဲတတိဝိသုဒ္ဓိနာမ အမည်စီကြည်နေပါလေအမည်ရှင်းတော်တော့ပုဂ္ဂိုလ်မဟုတ်တ attva မဟုတ်ဇီဝတအသက်ကောင်မဟုတ်ဆိုရှင်းတော်တော့ဟမ်အဲလိုအတိလေးကြီးရှိပြီးတော့ငကောအစွဲလေးကြီးချွတ်ချွတ်သွားအောင်ပေါ့လေရှုမှရတယ်ဆိုတော့နားလည်ရပါတယ်ထို့ဒီပဲထားတာသွားတာရက်တာ ကိုယ်ဆင်းရဲသွားတဲ့ကောင်ရတာအဲလိုမျိုးတွေပေါ့လေ။အင်းစောင်းတာကြောင်းတာပြောင်းရှိတာဒါတွေအကုန်လုံးကိုရုပ်ပိုင်းဆင်းရဲရတာ။ကိုယ်ရာဆန့်တာမြေတောက်ခတ်တာမျိုးလုံးပြီးတော့ဖွင့်လာအစာဝလေးတာနာနဲ့ရုပ်တရားတွေတွဲပြီးတော့ဖြစ်နေတာအဲဒီလိုခိုက်ကြမျိုးပါလဲပဲနာနဲ့ရုပ်တွဲပြီးတော့ဖြစ်နေတာဘို့လို့ သူတို့ကိုကြည့်လို့တဲ့အနေနဲ့ပေါ့လေအားစိတ်ပြီးတော့ချိန်သားကရှင်မြတ်စွာရှိရတာဒီပဲကျိုးလေးအားကောင်းလာပြီဆိုလို့ရှိရင်ဒီတော့ဖတ်တာမျိုးလုံးပိတ်တာကိုလာစာရိတ်ခိုက်တာမှရှိရဲ့သိပွေးတဲ့နာနဲ့ယုတ်တရားတွေဉာဏ်စံတဲ့နာနဲ့ယုတ်တရားတွေလည်းပဲလိုက်ကြည့်ပြီးတော့အသိလာတော့တာပဲယုတ်တရားတွေဆိုတာ အတိမရှိဘူးဒီမှာတော့သိရှိတဲ့တဲ့ဆိုလို့ရှိရင်ထိုင်တဲ့ရုပ်အစဉ်စဉ်ဖြစ်ဖို့ဆိုတာသိမလို့ပါဘူးထိုင်ရင်စိတ်နတရားကြောင့်သူတို့ကတော့လှုပ်ရှားမှုတွေရှိနေတာသူကြပါသူကပံကမှာရှိနေတဲ့မောတာဆိုတာရှိပါတယ်မောတာဟာသံဃာတန်လုံးကြီးပဲ ကြီးတယ်ပဲဆက်လို့ပါပါတယ်ကိုယ်ကြီးနဲ့ပတ်ပြီးတော့ဗောလေသူရှိကောင်းဆိုပြီးတော့မော်တာလေးလောက်ထားတာပြည့်စစ်ဓာအမလာပဲလို့တော့ဒီမော်တာအမလေးဘူးပြည့်စစ်ဓာအလာမှဆက်လေတာသူအသေးကြီးပဲဟောဆိုင်ရာကလေးနှိမ့်လိုက်ပြီဆိုလို့ရှိရင်အဲ့ဒီမော်တာမှာ ကျက်စိတ်ဓာတ်တွေဝင်လာတော့လဲလာတာပဲနံပါတ်1နံပါတ်2နံပါတ်3ပေါ်လीလာလို့ရှိရင်နည်းနည်းမြန်ကြီးနည်းနည်းခလုတ်တင်လိုက်ရတာရှိနည်းနည်းမြန်ကြီးများများပေါ်လीဟိုမှာနံပါတ်တင်လိုက်ရတာတော့သိမြန်ကြီးလို့ရှိရင်လည်းသိအများဆုံးတင်လိုက်ရတာဟိုလျှက်ပြအာမောတာမှာအပြည့်ဝင်တဲ့အတွက် ဒီမှာလည်းပဲဗုဒ္ဓဆုတ်ဆိုင်တော့ပကံမှာလည်းပဲတူဝီနဲ့ဖြစ်နေတာအဲ့ဒီသဘောမျိုးပဲဆိုတော့ပကံမှာရှိနေတဲ့မောတာဟာသံဃေတံလို့အသေးပဲဆိုတော့ဘာမှသူ့အတူတူမလုပ်နိုင်ဘူးရရှိတာဝင်လာပြီဆိုလို့ရှိရင်အိုးဒီခါတည်းကိုလည်းဒါမှရရှိတာဘာနဲ့တူလဲဆိုတော့ ရုပ်တည်ရှုပ်ရှားအောင်ပြုလုပ်တဲ့စိတ်ပေါ်တယ်စိတ်ဟာလည်းစိတ်သူဝင်လာတဲ့အခါမှာရုပ်တည်ရရှုပ်ရတာပေါ့စိတ်ကြောင့်ဖြစ်တဲ့ရုပ်တည်ရလောက်ရတာသူလာသေးရင်မလုပ်သေးဘူးဒီရုပ်ကသူလာရင်လောက်တာပဲစိတ်ကမြန်သွားလို့ရှိရင်သူကလည်းမြန်လိုက်တာစိတ်ကအလောတော်ပြင်သူကလည်းအလောတော်ပဲစိတ်ကနေခြင်းသူကလည်းအလိုလိုနေတော့တာဒီလိုကိုယ်တွေကစိတ်ကြောင့်ဖြစ်တဲ့ ဆရာဆရာယုတ်တရားတွေဟာစိတ်မပါဘဲနဲ့မပြီးဘူးဆိုတာပေါ့လေစိတ်အကြောင်းရှိမှဒီယုတ်တရားတွေဟာစိတ်ရှားဆိုင်တယ်ဆိုတာပေါ့လေပင်္ဂကပင်္ဂမတတ်တဲ့မောတာလျက်စိမလာလို့ရှိရင်ဘာမှမလုပ်နိုင်ဘူးဆိုတာပေါ့လေဆရာကလို့နှိမ့်တယ်လို့လျက်စိသားကြီးတချို့ကရှောက်ပြီးတော့ဟိုမှာသွားထိမှာလင်းနေတယ်ဆိုတာပေါ့လေ စိတ်တော်ကြီးစိတ်ဆက်ကြီးပေါ့ဝတ္တလေးရတာပြည့်စည်တာနဲ့ရှိလို့ထားတယ်ပြည့်စည်တာကအနတရားနဲ့ရှိတယ်အဲဒီမောတာကြီးကယုတ်တရားနဲ့ရှိတယ်လိုက်ကြည့်ကြည့်လို့ရှိရင်သဘောပေါက်တတ်ပါရဲ့ဒီလိုထိုက်တဲ့ကာလမှာမကောင်းတဲ့ယောဂီဆိုလို့ရှိရင် ကြောင်းနဲ့အကျိုးနဲ့သူ့ကြောင်းနဲ့သူ့အကျိုးကြည့်နေပါပြီဆိုလို့ရှိရင်ဒီမှာနိယာမတစ်ခုကိန်းစီပေါ်လေနိယာမတစ်ခုထွက်လာတယ်ထိုင်တဲ့ခဏနဲ့ထိုင်ရင်လည်းအကြောင်းဖြစ်တော်နံထိုင်ရင်လည်းအကြောင်းဖြစ်တော်နံထိုင်လည်းအကျိုးဖြစ်တော်ရုပ်ဖန်ဆင်းမှာမဟုတ် ဒီဘက်မှာဖန်ဆင်းတာဟုတ်ဟင်းဖန်ဆင်းတာမဟုတ်ပေါ်တာကြောင်းကျတာဟုတ်ပေါ်နေတာအကြောင်းနဲ့ကျိုးတာတော့ဟုတ်တယ်ဒီအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံသိချင်းထိုင်တဲ့ကာလမှာရှိဖို့ကိုယ်ကြီးအားဆက်ရမယ်သင်ပြရမယ် အားစိတ်ပြီးရှုခွင့်အာရုံမှာသင်တဲ့အကြောင်းကျိုးပုံမှာတစ်ခုပုံမှာရောက်သွားလို့ရှိရင်သုံးခုအကြောင်းပုံမှာရောက်သွားလို့ရှိကြောင်းကြည့်တာပဲအဲ့ဒီမှာကတ်နေလို့ရှိရင်မှစိတ်ကတော့ဒါကြည့်လာဒါကြည့်ကြတယ်သူတို့ကိုယ်လုံးကိုယ်သေးလေးမှာပေါ့လေအဲ့ဒီစီရောက်အောင်လို့အားစိတ်ကိုခုတောင်းအပူကြီးအားစိတ်ရမယ်တစ်ကြော် နင်းနင်းချာချာရှိရမယ်ဖြစ်ဖြစ်လည်းရှိရမယ်ချိန်တဲ့ပြရမယ်တော့အဲ့ဒါရှိတယ်လေဒါတိတ်ရေးကြည့်ပါလေဒီခါမျိုးမှာထိုင်တဲ့ကာလမှာပေါ်တဲ့နေုပ်တရားတွေကိုမိရအောင်သိရေးကြည့်တယ်စိတ်လေးစိတ်ကလည်းလုံးမရဘူးနင်းငယ်လည်းလုံးမရဘူးတွေးနေလုံးမရဘူးဒီခိုက်တာမှာဒီလောကအရေးကြီးဆုံးပဲဆိုတာပေါ့လေထိုင်တဲ့ကာလမှာသိကြတဲ့ အကြောင်းနဲ့အကျိုးဆက်ဆက်ပုံဖြစ်ပုံကိုပေါ်နေတာဒီကိုအရေးကြီးတယ်ဆိုတာဒါကအရေးကြီးလို့ဟင်းဒီအကြောင်းကျိုးပေါ်စေရှိမှခွဲတဲ့အကြောင်းကျိုးကိုရကိုရှိမှပြီးတော့အကြောင်းနဲ့အကျိုးခွဲအောင်ကြောင်းတည်တည်ချာချာရှိမှရတယ်ခွဲပြီဆိုလို့ရှိရင်တော့ဒီအကြောင်းနဲ့ဒီအကျိုးတွဲဆက်ပြီးတော့ဖြစ်နေပါလားတရုတ်စစ်စစ်ကလည်းပဲ ဖန်ဆင်းရှင်တဘိုးရှင်ကြောင်းရဲ့အရှိဝါကြောင့်မဟုတ်ဘူးထိုင်ခြင်းနဲ့စိတ်အစိမ့်ကြောင့်ထိုင်ရုပ်ဖြစ်တာထိုင်ချနေတော့မှထိုင်ခြင်းနဲ့စိတ်ကလေးပြတ်သွားပြီလို့ရှိရင်သူ့ဘာသူရပ်သွားတာနည်းနည်းတော့ရပ်နေလို့ရှိရင်ထိုင်ရုပ်စိတ်မဖြစ်ဘူးဒီကြောင့်ရှိမှဒီကျိုးပေါ်တယ်ဒီကြောင့်ကရက်သွားရင်ရှိရင်ဒီကျိုးမပေါ်ဘူးဆိုတာယုံမသံတရားတွေကင်းလို့တန့်ရှင်းလို့အဲ့လိုတော်ပါတော့ အဲဒီတော့အရှင်းလောက်ရောက်သွားပြီဆိုရင်လည်းသူကဟန်ချလာပါပြီသို့တူပဲထားတာကိုယ်တော်ရက်တာကိုယ်တော်ဆန္ဒစောင်းတာမြဲတာကြွတာလမ်းတာချတာတော်ကြီးအကုန်လုံးပဲလေနာကြောက်ခံပြီးတော့ရုပ်ကြိုးတရားဖြစ်ပုံလေးပေါ့လေအဲဒီဒီရှာသိကျင်လို့ရှိရင်တော့သူတို့ပေါ်လုံးပေါ်သေးလေးမှာပေါ့လေခုလိုတိပ္ပဒါနည်းနဲ့ အားဆက်ပြီးတော့ချိန်သားကဆုံးရစွာရှိဖို့ပဲဒါပဲဒီချိန်မှာများလို့ရှိရင်အဝိနမစိနဲ့တည့်ပြီးတော့အဲ့ဒီပုံမှာသတိဓမ္မတွေဖြစ်လာတဲ့အခါမှာအလိုလိုကြည့်တာပဲအဲ့လိုကြည့်ရတဲ့အရာမျိုးကဒါဘာဝနာကြည့်ခေါ်တယ်ဆရာကပြောလို့ကြည့်တာမဟုတ်ဘူးဆရာကပြောလို့ကြည့်တာမဟုတ်ဘူးကိုယ်ကတွေးလို့ကြည့်တာမဟုတ်ဘူး ရှုမှတ်လို့ဘာဝနာစိတ်ကြီးအားကောင်းလာတဲ့အခါကျမှကြည်တာဆိုတာကလည်းကိုယ်လည်းသဘောပေါက်လာမှာပါပဲကွာဒီလိုထိုင်သေးကာလမှာယုံနဲ့သဘာဝကျောင်းကျိုးသဘာဝတွေဒီသဘာဝတရားတွေအဲ့ဒါလောက်ပဲကြည့်ရ အဲဒီကြောင်းကျိုးတဲ့သဘောဝတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့အတိုင်းကြီးနေတာမဟုတ်ဘူးခုဖြစ်ပြီးတော့ဘုရင်ဖြစ်သွားတော့အောင်ပြည့်အစ်ဆက်အောင်ပြည့်အစ်ဆက်ပထမဆံရင်စိတ်နဲ့သူနဲ့စိတ်သက်တဲ့ထိုင်ရုပ်တတုပ်ပြသွားပြီဒုတိယဆံရင်စိတ်နဲ့ဒုတိယထိုင်ရုပ်သူတတုပ်ပြီးသွားပြီ နောက်တတိယဆိုင်ခြင်းနဲ့စိတ်နဲ့တတိယယုတ်အတီးတီးကိုလေအတွဲရတွဲရသွားနေတယ်ကွာဟမ်ပထမတတုဒုတိယတုတတိယတုတုဝိတုသွားနေတာဘာမှတည်ရတော့ဟုတ်ဘူးလေမှာအဲဒီလိုတုဝိတုပေါ်ပြီးတော့ပြောသွားတာတွေကဒါအာကာရခေါ်တယ်အချင်းညာခေါ်တယ်အဲဒီအချင်းညာလေးနောက်တော့ကြည့်လာတာပဲတော့ကြောက်ကြွဆက်ဆက်ပြီးတော့ ဖြစ်ပုံလေးကြီးကြည့်လို့တော်တော်လေးရင်းကျက်သွားပြီဆိုရင်ကိုယ်ရဲ့တတိသမားလေးတွေအားကောင်းလာတဲ့အခါမှာစိတ်တော်လေးတွေကပြီးလာတယ်။ဟွန်းဒီကြည့်ရဆုံးပြီးမှဝိပဿနာဉာဏ်ဖြစ်တယ်လို့ခေါ်တယ်။တမင်ကျတဲ့ပေါ်ပြီးတော့ကြောက်သွားတာပဲဆိုပြီးတော့ဆင်ရဲဖို့မလိုဘူး။စိတ်သာရှုနေတတုပ်ကြီးတတုပ်ထိုင်နေတဲ့စိတ် ဆံရုပ်ဖြစ်ခြင်းလို့ဖြစ်တဲ့ဆံရုပ်ဆိုတော့ဟောဒီဆိုတော့လိုက်ကြည့်ရတာပဲအလိုလိုကြည့်ရတာပဲဘယ်တော့တော့ခက်ကြဲကြဲပေါ့နောက်ခက်မှမှာပေါ့နောက်ခက်စိတ်စိတ်ကြည့်ရတာပဲဒီမှာအဲ့ဒီလိုရှုလို့ကြောက်တဲ့အကျိုးတတုပ်ပြီးတတုပ်တပိုင်းပြီးတပိုင်းဇပိတစ္ဆာပေါ်တစ်စီပြီးတစ်စီရှုလို့ကိုလေးပေါ်ပြီးတော့ကြောက်တာကိုသိရပြီဆိုလို့ရှိရင် ဟိုဒါကြီးမမြဲပါလားဆိုတာဟောလေစိတ်တည်လေးဝင်လာတော့အလိုလိုဝင်လာတာအဲဒီလိုတည်လေးမရှိဘူးဆိုလို့ရှိရင်ဒီစိတ်ကပဲခုကြည့်တဲ့ကြည့်ရှိတယ်လို့လို့ဒီလိုနဲ့ချိန်ပေါင်းများစွာထိုင်ရမှာပဲอืมအခုဒီအဲ့ဒါလေးလိုက်ပါနေသလိုလိုအခုဒီထိုင်ရုပ်ကလည်းရှိနေသလိုလိုပေါ့လေ အဲ့ဒီကလေးကလေးနဲ့ပေါ့လေအဲ့ဒီပုံမှာဖြစ်စီကြီးပုံမှာပေါ့လေသူကတည်းကသူတွေ့ရတွေ့ရပြစ်တော့မတည်ဘူးဆိုလို့ရှိရင်တော့ရဲနေတဲ့တရားတွေဆိုတော့အဲ့ဒီအဆွဲတော်ဝင်တော့တယ်။ဒီစိတ်ကကြီးတဲ့စိတ်ကြီး။ငါရောကြီးတဲ့စိတ်ပါနေတယ်ဆိုတော့အဲ့ဒီအဆွဲတွေလည်းရှိတော့သူခက်တဲ့သူသူ့အကြောင်းနဲ့သူကိုတွဲတွဲပြီးတော့ ဖြစ်စီပြီးဖြစ်စီကြည်ပြီးကြည်ရပေါ့လေအဟောင်းပြည့်သိစိတ်အဟောင်းပြည့်သိစိတ်ကုဝင်ဖြစ်ပြီးတော့ကုဝင်ဖြစ်သွားတယ်ဆိုတော့ပေါ့လေကောင်းကောင်းရှင်းသားနေတော့ပါပဲဟမ်တေချာတော့မှတ်ကြည့်ပေါင်းသားလေးမှာပါပဲအဲနောက်လေးကျမှဒီမရဲပုံကြီးဆင်းရဲပုံကြီးဒီလိုတိုက်သူဖြစ်ပုံကြီးပေါ့အဲ့ဒါလေးဆက်ပြောပါမယ်ဒီနေရာတော့တဏှာကြီးကြည့်တော့ဒါပဲထွက်ကြအောင်ဆိုအာ Shanti.